သာသနာ့ရေးတာအသိနဲ့တကယ်သုံးလို့ပြကြသောဘာညာတော်ရှင်များနှင့်တကွအမျိုးသားအမျိုးသမီးယောဂီအလုံးဘုဒ္ဓသာသနာ့ဥက္ကအဖွဲ့မှုဆောင်များဤဒေဝီအဖွဲ့မှုဆောင်များနှင့်အမျိုးသမီးယောဂီဆောက်ရှောက်ရေးအဖွဲ့မှုဆောင်များအပါဝင်အာလိသောပိဋကပေါ့ဘူးကကျေးဇူးတော်ရှင်မဟာကြီးဆရာတော်ဘုရားကြီးနှင့်တကွသမထာနာသရိယဆရာတော်များပါဏာတော်များကိုရေကျွပူဇော်တော်ဝဲအနေအားဖြင့် ပူဇော်လိုကြပါပြီဗျာပထမဆင်းဥစွာကျေးဇူးတော်ရှင်ပါပြီဆရာတော်ဖျားကြီးအားပူဇော်တော်ပါပြီဗျာဆရာတော်ဖျားကြီးအားဓမ္မပူဇာဖြင့်ပူဇော်တော်ပြီးနောက်ဆရာတော်ဖျားကြီးဩဝါဒကိုအားလုံးနာယူလို့ကြပါပြီဗျာဆရာတော်ဖျားကြီးဩဝါဒပေးပြီးနောက်ဆရာတော်ဖျားကြီးကျောင်းတော်ကိုပြန်ကြွပြီးတဲ့အခါနာရကဆရာတော်များကိုစားသမထာနာကြီးဆရာတော် တပါးကအကြောဆံရန်ဖြစ်ပါလေဗျာဆရာတော်ဆရာများကိုကြောပြီးတဲ့နောက်အာလုံသောပိဋကသောတော်ကောင်းတို့ကမိမိတို့ရဲ့သက်သိတာဘုံဝါကြီးရကုန်သောပုဂ္ဂိုလ်တို့ဟာအသီးအသီးကြောကြရန်ဖြစ်ပါကြောင်းဒီလိုလေးများစွာဆောက်ထားပါလေဗျာသူကတော့ရမှာဆရာတော်ဆရာကြီးကိုကတော့ရ၌အာလုံသောဗံရတော်များနှင့်တကွလာသည်များပိဋကသောတော်ကောင်းတို့က ညီညွတ်စွာဖြင့်ဩဃာတသတော်ရဖြစ်ပါရဲ့။ဘုရား။အော်

ယရနာသွားကာတကုံစားရသောဝါဒကုံတော်ရင်ပြီးဆုံးတော်မူသောတရားယရနာဒုတိဗန္နာကုံစားရသောကိုဝါဒကုံတော်ရင်ပြီးဆုံးတော်မူသောသံဃာယရနာဒီဝယရနာများသုံးပါးနဲ့ဝါဆရာတော်ရှင်ရတော်ကိုယောဂီများတို့လည်းမိုးရရှိခုပူဇော်ခုမြမနဲ့တော်ကြတော့သနာမကုသိုလ်ကံစေရနာယဉ်ရှိတဲ့လူတော်ကုသိုလ်ကြတော့ဓမ္မဒါနကုသိုလ်စေနာတွေဆွမ်းအားနေပါတော့ကြောင့် ဘေယံအန္တဝေညဓမ္မခါခါသိဉ္ဇလုံးညဉ့်ရဝိခွာကြ၍အသက်ရှိခြင်းမနာခြင်းခြင်းကြမှာခြင်းသံဃာနေရကရှိသောအလိုရှိရတောင်းတာသောလောကီသောကုတ်တော်ကောင်းညို့သံဃာမင်္ဂလာပေါင်းတို့နဲ့ပြည့်စုံကြပါစေ။ ဒုတိယမိဩရဏရဏငိသာမိဒုတိယမိဓမ္မရဏငိသာမိဒုတိယမိသံဃံရဏ ရဏဂမနံပရိဘုံနံအာနာတိဘာသာဝရမိကဗန္နမ မေရယမေဇဗမာရကနာဝရဏိကဗမာရိယံဝိကာလဘောဇနာဝရဏိကဗမာရိယံမေသာ စ္စာသေနမဟာသေနဝရဏိကဗန္မာရိယံဣဒံမေပုညံအာသခရာဝဟံဟောတုအခုကြီးကအပွဲတွေဝါจิตတန်းဝါจิตတန်းလူရန်ပူဇော်နေကြတာ သူရွက်ကိုဒီအတိုင်းအတိုင်းနဲ့လေးရနေကြတဲ့ရှင်သံဃာတွေကိုတန်ရုပ်တူထားတဲ့ဘုဒ္ဓငွေကိုကြောင်းပြီးတဲ့သံဃာတွေဆုံးကဝေရပြပြင်ကြတာအခုဒီဝိဇ္ဇာတည်းအဲ့ဒီကိုရွက်ဆိုရင်ကောင်းပါလေပို့ပြီးဘာလို့လဲဆိုတော့ဘုန်းကြီးတော်ကလည်းဘုန်းကြီးတော်ကတော့ဘုန်းကြီးတော်ကလည်းမဟုတ်ပါဘူးဘုန်းကြီးလည်းမသုံးနိုင်ပါဘူးသံဃာတွေရောသုံးရသံဃာတွေအာရုံပြုပြီးလို့ခါကြတော့သံဃာတွေပူဇော်တဲ့အခါကာလဖြစ်တော့ သံဃာတွေကအာရုံပြုပြီးတော့ပြင်ပို့ကောင်းပါလေသံဃာသူရပြေနာကအမြတ်ဆုံးပါလေဣဒာမေပုံညံအာသဆရာဝဟံသောတုသဝကမဖြစ်ဖြစ်လူရန်ယံဒီရအပ်သောဝိထုငွေတော်မှာဝိပောလကံသောဟံတော်တို့အား စပ်သောလူရာရာမစ္စည်းတို့ကို၎င်းဓမ္မရပါသာဝေသုံးဝေမျိုးမျိုးသောဒီဝပစ္စည်းတို့ကို၎င်းသံဃာတော်အားသူရန်ပါကုန်၏ကောင်းမှု၏အရောတရား၄ပါးတော့၏ ဖြစ်သော ဖြစ်ကြဘူး။ဒီစင်ငယ်တိုင်းဝါကျတဲ့ခါကာလမှာအဖွဲစီစဉ်ပြီးတော့ဘုန်းကြီးတွေကတော့သံဃာတော်တွေပူဇော်ကြ။အဲကုသိုလ်ကောင်းတွေထားပြီးတော့ပွားကြတာပါပဲ။အဖွဲဝင်ပုဂ္ဂိုလ်တွေရောအဲကိုအကြောင်းပြုပြီးတော့ ဒီကံတဲ့ပုဂ္ဂိုလ်တွေရောဒီဌာနမှာလာရောက်ပြီးတော့တရားအထုကြတဲ့ပုဂ္ဂိုလ်တွေရောဒီလိုစေတနာအားလျော်သောကုသိုလ်ကောင်းမှုတွေအများကြီးပွားနေတာပဲမနာဝန်သားကြောင်းပါလေဒီကပုဂ္ဂိုလ်တွေကဒီကောင်းနှလုံးကောင်းနဲ့အာရုံပြုမယ်ဆိုရင်ဒီမျိုးကြီးကဝမ်းမြောက်ကြဝမ်းသာကြရပဲဒီကပုဂ္ဂိုလ်တွေလည်းကုသိုလ်ပွားများပါပဲမနာကောင်းပါလေဒါတွေတော့ ဘုရားဒီလိုတိုးကြပြီးဘာလို့ရမလဲတိုက်တွန်းကြတယ်မရှိပါဘူးအခုဆောင်းတရားဥစ္စာတွေပဲမနာဝန်အားရကြဝန်သားကြကောင်းနေတာပါပဲဒီလိုကြကုလို့ရှိပွားနေမြတ်စွာဘုရားဟောကြားတဲ့တရားတွေနဲ့စဉ်းစားတယ်လို့ကျင်တော့ခါရာလေးတပုဒ်ကပေါ်လာတယ်သဘောကမဟုတ်ခွင့်ရတယ်ဒီမှာတော့ဟောနေကြပါတရားအပြစ်တော့မဟုတ်ပါဘူးဓမ္မော ရရကတိဓမ္မစာရိသမောအသုစိဏဒုက္ခမှာဝေတိဧတာနိသံသောဓမေသုစိဏေနာဒုက္ခတိံသစ္စတိဓမ္မစာရိဓမ္မရကိတပုဂ္ဂိုလ်အကြောင်းပြုပြီးတော့ဟောထားတဲ့ဂါထာကိုပြောကောင်းတယ်ဓမ္မဟဝေရကတိဓမ္မစာရိဓမ္မစာရိတရားကိုကျင့်လို့ရှိသောပုဂ္ဂိုလ်ကို ဓမ္မောသူတော်ကောင်းတရားကအဝေစင်စေရခဲ့ပြီးစောင့်ကြောက်တတ်၏တရားကျင့်တဲ့ပုဂ္ဂိုလ်တရားကစောင့်ကြောက်တယ်သင်တော်ရဲ့အစာအာဟာရတွေစားတဲ့ပုဂ္ဂိုလ်တွေအဲဒီစာအာဟာရနေစောင့်ကြောက်လို့ကြမ်းပါလေအားရှိတယ်ဆေးတွေလည်းသင်တော်ရဲ့ဆေးတွေကိုမြူရဲသုံးရတဲ့ပုဂ္ဂိုလ်တွေဆေးရနေပြီးတော့စောင့်ကြောက်လို့ကြမ်းပါကြတယ်အဲလိုပဲ တရားကျင့်လို့ရှိရင်အဲဒီကျင့်တဲ့တရားကနေပြီးတော့ဆန်းဆောက်ပါတယ်လောကဒီချမ်းသာတဲ့ငါချမ်းသာတဲ့အဲဒီချမ်းသာနဲ့ပြည့်စုံအောင်ဆန်းဆောက်တဲ့တရားအတည်းကျင့်အောင်ဆန်းဆောက်တယ်နောက်ဆုံးမြဲတာသိရင်းနဲ့နိဗ္ဗာန်ရောက်အောင်လည်းဆန်းဆောက်တယ်ငါကောင်းပါလေသူကတရားကျင့်တဲ့ပုဂ္ဂိုလ်တရားဆန်းဆောက်တယ်ဒီမှာလာပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းတရားကိုရေစီလုံးညပ်ပြီးပြီးတော့ အားထုတ်နေလို့ရှိရင်အဲဒီတရားရဆက်ဆက်ရတယ်သူဒီဒီကာလနဲ့အထုတ်အရေးကြီးရဘာနာရည်ဒါမှာဒါရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေအဟောင်းကြီးအသိကြီးကြီးတရားကိုလေးမြတ်ပြီးဒီကာလရှင်သုံးရဝယ်တော့ရေးရေးကြည့်ရရှင်သုံးလို့ရှိရင်အဲဒီတရားကနေပြီးတော့ကောင်းကျိုးကိုစောင့်ရှောက်ပေးသိနေကြတယ် ခင်ကအခွဲတဲ့ပုဂ္ဂိုလ်တွေလည်းဒီမာဇီသကနာရေးတာကြီးသာရှိကြည်ရန်အောင်တည်တဲ့အောင်ကြီးပွားအောင်ဆိုပြီးတော့ဆောင်ရွက်နေတာမနာရှင်ပြေပါလေမနာကိုရှင်ပြေပါလေဒီမှာသာနာရေးနဲ့ပတ်သက်ပြီးဆောင်ရွက်တာအကုန်လုံးပါလားဘုရားသာနာတော့ကအဖေကမဟုတ်ဘူးဖြစ်ဖြစ်ဒီဆောကလည်းသူကလည်းမနာရှင်ပြေတာပညာနဲ့နာရကြပါဒီပုဂ္ဂိုလ်တွေကလည်းဒီဒီကဏ္ဍမှာလာပြီးတော့ ထောက်ပံ့ကြလူပန်းကြတယ်အများကြီးပဲနာသင်ပြရတယ်အဲတော်ကောင်းတရားတွေကိုမိမိတို့ကပြည့်နေပြည့်နေတော့အဲဒီတော်ကောင်းတရားတွေကအခုမြင်မောက်တင်တဲ့တော်ကောင်းတွေအများအားဖြင့်ရှင်မောရာကြီးကြီးကြတွေပဲဘာမှပြည့်နေကြမခြင်းသာမန်များဘဝကြတော့လေအဲဒီကုသိုလ်ရာကျိုးပေးပြီးတော့မြင့်မြတ်တဲ့လူဘဝရဲ့နတ်ဘဝရဲ့ဖြစ်ပြီးဒီဘဝဆန်းလာပါမှာလေ ပြီးတော့ဒီမှာဆောင်ရတဲ့ပုဂ္ဂိုလ်တွေကတရားလည်းအထုပ်ပြီးတဲ့ပုဂ္ဂိုလ်တွေများပါတယ်။တရားထုပ်တဲ့ပုဂ္ဂိုလ်ကလည်းအထုပ်တဲ့ပုဂ္ဂိုလ်တွေမှာပါရမီကျင့်ဝတ်တရားတွေကပြည့်စုံနေတယ်ပြည့်စုံပြီဆိုတော့နောက်တည်းမကြပြန်လဲမင်းရဲ့ပညာနိဗ္ဗာန်တွေကိုမြတ်မောပြုပြီးဆင်းရဲခြင်းငြိမ်းပါပဲဆင်းရဲခြင်းငြိမ်းမှုရတယ်အဲတရားကျင့်တဲ့ပုဂ္ဂိုလ်တရားကနေပြီးတော့ဆင်းရဲတာ ဓမ္မစာရီသူတော်ကောင်းတရားကိုကျင့်သောပုဂ္ဂိုလ်သည်ဓမ္မစာရီတရားသူတော်ပြကျင့်သောပုဂ္ဂိုလ်ကိုဓမ္မသူတော်ကောင်းတရားကအဝေရှင်ပြရတဲ့ဒီစောင့်ကြောက်တတ်၏သာနာကုသိုလ်ဖြစ်ဖြစ်သီလကုသိုလ်ဖြစ်ဖြစ်ဘာဝနာကုသိုလ်ဖြစ်ဖြစ်သူတော်တရားပြတရားမှန်တွေကိုကျင့်သုံးလေ့လာလို့ရှိရင်အဲ့ဒါရနေပြီးတော့စောင့်ကြောက်တယ်ဒီဘဝထံအောင်လဲစောင့်ကြောက်တယ်ဘေးရန်လဲကျင့်အောင်လဲစောင့်ကြောက်တယ် အဲဒါတွေကအမှန်ကိုအာရဇဝတ္တဇာတွေပါပဲဒီမှာဒိဋ္ဌာဘောကနေဆောင်ကြတော့ဒိဋ္ဌာကြီးတိုးတက်ကြီးဝါနေတာတွေလည်းအမှန်ကိုအာဝဇ္ဇကောင်းတာပဲအများသောပုဂ္ဂိုလ်တွေအတွက်အများကြီးကျင်းရပါတယ်လာလာပြီးတော့အာထုတ်ကြဒီလိုကဆောင်ကြမှမရှိရင်အာထုတ်ကြကျင်းပြီးဒီမှာအာထုတ်ကြအင်းအရှင်ပြေတာအားလည်းထုတ်လည်းထုတ်ကြတာသိညာကြอืม သူတော်ကောင်းတရားကနေပြီးတော့မျက်မှောက်ကိုဆောက်ရှောက်နေဘူး။ကောင်းသားတရားဘွားကြတော့လေကောင်းသားချမ်းသာသွားမှာလေ။နဝဒရကောင်းမှာဓမ္မသူစိန်သောဒုက္ခမဝေတိသူစိန်သောကောင်းစွာကျင့်အပ်သောဓမ္မတရားသည်ဒုက္ခချမ်းသာအဝေတိဆောင်ပေးရသည်။ကောင်းစွာကျင့်လို့ရှိရင်ကျင့်တဲ့သူတော်ကောင်းတရားကနေပြီးတော့ချမ်းသာဆောင်ပေးရတယ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းချမ်းသာဆိုတာလို့ရှိရတာလား။ လူပုဂ္ဂိုလ်ကမဟုတ်ပါဘူးဒိဋ္ဌာန်ရောဘာရောဘယ်ကတဘာရှိချမ်းသာတော့လို့ရှိနေကြတာအဲချမ်းသာလို့ရှိတဲ့ပုဂ္ဂိုလ်ရချမ်းသာရခြင်းချမ်းသာအောင်တော့သူတော်ကောင်းတရားကျင့်မှာဓမ္မသုစိန်တော်တရားကိုကောင်းကောင်းကျင့်မှာဒေါသကျင့်မှာမဟုတ်ကောင်းကောင်းလည်းကျင့်မှာသာနာကုသိုလ်ဖြစ်ဖြစ်သုသာကုသိုလ်ဖြစ်ဖြစ်ဘာဝနာကုသိုလ်ဖြစ်ဖြစ်ကောင်းကောင်းကျင့်ဆိုရင်ကျင့်လို့ရှိရင်အဲဒီ ဒီဘကောင်းတရားကနေပြီးတော့ဒုက္ခအာဝတိချမ်းသာဆောင်ပေးတယ်မျိုးလိုကြည့်ချမ်းသာမျက်မှောက်မှာချမ်းသာဖို့အဲဒါလည်းဆောင်ပေးတာနောက်သားများဘဝဒီမှာချမ်းသာဖို့လည်းဆောင်ပြီးနောက်ဆုံးကြလို့ချင်းဒီရတာဒီနည်းနဲ့နိဗ္ဗာန်နဲ့ဆောင်ပေးသွားမှာနာကောင်းတယ်အဲဒါလည်းကောင်းပါနာဒဝိဒံကစ္စတိဓမ္မစာရီဓမ္မစာရီတရားကိုကျင့်သောပုဂ္ဂိုလ်ဤတို့တိုင်းဆင်းရဲသောဘဝတို့ဆင်းရဲသောဂတိဘဝတို့ နာဂစီရင်များတော့အဲတရားကျင့်လို့ရှိရင်အကျိုးပေးုံနဲ့မဟုတ်ဘူးမကောင်းရလည်းမရောက်တော့ဘူးတဲ့ဒုက္ခတင်ဒုက္ခတိဘဝမရောက်ဘူးအဲဒီဘဝနောက်ဘဝတော့ဘဝတော့မဟုတ်ပါဘူးသူကမကောင်းသောအကျိုးတွေကိုလည်းမပေးဘူးအကုန်လုံးပဲအဲဒုက္ခတိဘဝကလည်းရှင်းတယ်ဆင်းရဲတွေကလည်းရှင်းတယ်ဧကာနိကသောဓမေသူစိတ် ဧကဤဝိကဥစိန်နေကောသလိကျင်သောဓမေတရား၌ဥစိန်သောဣဒံဤသောဣဒံအာနိကံသောဧသောဤဝိကဥစိန်နေကောသကျင်သောဓမေတရား၌အာနိတံသောအကျိုးအာနိခြင်းပဲအဲ့ဒါကကောင်းကျိုးတွေဆောင်ရွက်ပေးတယ်ဆန္ဒတွေဆောင်ရွက်ပေးတယ်ဆင်းရဲကသုံးရောက်တယ်ဆိုတာကကောင်းစွာကျင့်တဲ့ တရားရဲ့အကျိုးအမြင့်တဲ့တရားကနေပြီးကောင်းသောခြင်းကရဒါနအကျင့်ရှိတဲ့မိလားအကျင့်ရှိတဲ့သမာဓိအကျင့်ရှိတဲ့ပညာအကျင့်ရှိတဲ့ဒီမှာသီလနေတဲ့ပုဂ္ဂိုလ်တွေကလည်းအကျင့်နဲ့မပြတ်ပွားနိုင်ပါဘူး။တရားအားဖြင့်နေတဲ့ပုဂ္ဂိုလ်တွေကလည်းအဲဒီလိုပဲဒီလာလည်းပြည့်စုံသမာဓိလည်းပြည့်ရများခြင်းအာထုပညာလည်းပြည့်ရများခြင်းအာထုံကြောင့်အဲဒါလည်းလောကောင်းတရားတွေပွားများနေတာပါပဲ။အဖွဲ့ဝင်ပုဂ္ဂိုလ်တွေကလည်း ဒီလိုရောတရားတွေပွားများအောင်ဆိုပြီးတော့ဆောင်ရတာအနာခံကြတယ်ကိုယ်အတွက်တော့မဟုတ်အများအတွက်အနာကိုကျေးဇူးများအဲ့ဒါဟာဒီလိုရောတရားရဲ့အာနိသင်အကျိုးအာနိသင်နဲ့တဲ့ကောင်းကျိုးတွေကြတော့တာဒီကအနိသံတော့ဧတအာနိသံတော့ဧတဤအာနိသံတော့အကျိုးရဲ့အတူအကျိုးတော့ဆိုဒီကအနိသံဓမေတိစိတ်နဲ့သူစိတ်နဲ့ကောင်းစွာညရတယ်ဓမေတရား၌ရနိုင်တဲ့အကျိုးတွေကောင်းစွာ ကျင့်ဒါနသီလဘာဝနာပြုလို့ဒါအကြောင်းပြုပြီးတော့ရတဲ့ကျိုးတွေဒီကျိုးတွေနာကောင်းပါလေအဲ့ဒါကြီးပြုလုပ်နေနေတာမဟုတ်လားကြပါပဲခွန်ကြီးကနောက်ဆက်ပြီးအဲ့ကြောင့်ကြလည်းမရှိအောင်ဒါကြီးပြုလုပ်နေပါပြီတရားတွေလည်းခဏခဏဟောနေရတော့မြန်မာတရားနာပြီးတော့တရားတွေလည်းသုံးတော့ပါပဲခွန်ကြီးကအစ်စ်တော်မတဲဟောကြအောင်ကြည့်ပါဦးอืมတရားတွေကပြုလုပ်နေတာပါပဲဒါကြောင့် ချိန်သူတွေလည်းတော့ရှင်တော်ပါနောက်ပြမနာကြတယ်မြတ်ဘာဝဒုက္ခနာတွေပြောမှမရဒါကြတော့ပြောမှမဟုတ်ပါဘူးသူတို့ကအဲဒီတော့ငါကကြောကြရတယ်ဓမ္မဒီကောင်းတရားကိုပြင်းရတယ်အခုမြတ်ပါလေအဖြစ်ဝါကျတဲ့ခါကလာမှာဘုရားဗန္နလောကဆောရခေါင်းဆောင်ပြီးတော့အားလုံးဘုရားကောင်းတရားကိုပြင်းရတယ် အဲဒါကြီးမိမိတို့လိုအပ်တဲ့ပေါင်းချမ်းသာရသွားဖို့ပဲဆင်းရဲခြင်းဆင်းလို့သွားဖို့ပဲအဲဒါဆင်းရဲတာဒီမျိုးရဒီကရောက်ဖို့ပဲတကယ်တော့ကြောင့်ငါကပြောကြတဲ့အတိုင်းဒီလိုဝန်တရားတွေမိမိတို့သွားနိုင်ရကြည့်ကြအားထုတ်ခြင်းဖြင့်ဘေးကအန္တရာယ်ကမများတော့မှသင်လို့ကြမိမိတို့လိုကြသောလောကီလောကုတ္တရာကောင်းမှုချမ်းသာမင်္ဂလာပေါင်းတော်ဖြင့်ပြည့်စုံကြပါစေ